တမန်တော်ဝတ္ထုအခန်းကြီး27အငယ်1မှ6ထိုသူများနှင့်ငါတို့သည်ခွာသွား၍တင်ပေါ်လွှင့်မှကောတာကျွန်းသို့တဲ့တဲ့သွားသဖြင့်နက်ဖြန်နေ့၌ယောထုကျွန်းသို့၎င်းထိုကျွန်းမှပါတရမြို့သို့၎င်းရောက်ကြ၏ဖိနိတ်ပြည်သို့ကူးသောတင်မောကိုတွေ့လျင် ထိုတင်မောကိုစီး၍လွှင့်ပြန်၏ကုပရုကျွန်းကိုမြင်လျင်လက်ရပင်၌ရှောက်သွားသဖြင့် ရှုရိပြည်သို့ကူး၍တုရုမြို့၌ဆိုက်လေ၏ထိုမြို့မှာတင်းမော၌ပါသောဝန်ကိုချရ၏တပည့်တော်တို့ကိုတွေ့၍ငါတို့သည်ခொနရက်နေကြ၏ပေါလုသည်ယေရုရှလင်မြို့သို့မတည့်ရမည်အကြောင်းထိုတပည့်တော်တို့သည်ဝိညာဉ်တော်အားဖြင့်ပြောကြ၏ခொနရက်စေသောအခါတပည့်တော်အပေါင်းတို့သည် သားမယားနှင့်တကွမြို့ပြင်သို့ငါတို့ကို ပို့လိုက်ကြ၍ငါတို့သည် ထွက်သွားပြီလင် ပင်လေကမ်းပေါ်၌ဒူးထောက်လျက်ဆုတောင်းကြ၏အချင်းချင်းနှုတ်ဆက်ပြီးမှငါတို့သည်တင်းမောပေါ်သို့တက်၍သူတို့သည်မိမိအိမ်သို့ပြန်ကြ၏အငယ်ခုနှစ်မှဆက်လီတူရုမြို့မှပတောလိမ်မြို့သို့ရောက်လျင်ပင်လေကူးကြီးနှင့်လွတ်ကြ၏ပတောလိမ်မြို့၌ညီကိုတို့နှင့်နှုတ်ဆက်၍တရက်နေပြီးမှ내ပြန်နေ၌ထွက်သွားပြန် ကဲသရီမြို့သို့ရောက်လျင်ဆရာခုနှစ်ပါးအဝင်သာသနာပြုဆရာဖိလိပ္ပု၏အိမ်သို့ဝင်၍နေကြ၏ထိုသူ၌ပရောဖက်ပြုသောသမီးကညာ၄ယောက်ရှိ၏ထိုအိမ်၌တာရှည်စွာနေကြပြီးမှ အာဂဘုအမည်ရှိသောပရောဖက်တယောက်သည်ယူဒပြည်မှလာ၍ငါတို့ရှိရာသို့ဝင်သည်ဖြင့်ပေါလု၏ကပန်းကိုယူ၍မိမိခြေလက်ကိုခြိနှောင်ပြီးလျင်ဤကပန်းရှင်ကိုယူဒလူတို့သည် ယေရုရှလင်မြို့၌ချီနှောင်၍တပါးမျိုးသားတို့လက်သို့အနှံကြလိမ့်မည်ဟုတန်ရှင်းသောဝိညာဉ်တော်မိန့်တော်မူသည်ဟုဆို၏ထိုစကားကိုကြားလျင်ငါတို့နှင့်ထိုအရ၌ရှိသောသူတို့ကယေရုရှလင်မြို့သို့မတော်ပါနှင့်ဟု ပေါလုကိုတောင်းပန်ကြ၏ပေါလုကလည်းအဘယ်ကြောင့်ငိုကြွေးလျက်ငါစိတ်နှလုံးကိုကြေခွဲစေလျက်ပြုကြသည်။သခင်ယေရှု၏နာမတော်ကြောင့်ယေရုရှလင်မြို့ ချီနှောင်ခြင်းမကအသေးတတ်ခြင်းကိုပင်ခံခြင်းငှာငါအသင့်ရှိသည်ဟုဆို၏ထိုတို့တွေးဆောင်ခြင်းတို့မလိုက်သောအခါငါတို့သည်မတွေးဆောင်ဘဲနေ၍သခင်ဖျားလိုတော်ရှိသည့်အတိုင်းဖြစ်ပါစေဟုဆိုကြ၏အငယ်၅မှ19ထိုနောက်မှငါတို့သည်အတုံးဆောင်များကိုပြင်ဆင်၍ယေရုရှလင်မြို့သို့တွားကြ၏ကဲသရီမြို့သား တပည့်တော်အချို့တို့သည်ငါတို့နှင့်အတူလိုက်ကြ၍ငါတို့ကိုဧည့်ခံမည့်သူ မနာသုန်အမည်ရှိသော ကုပရုကျွန်းသားအသက်ကြီးသောတပည့်တော်ဆီသို့ပို့ဆောင်ကြ၏။ယေရုရှလင်မြို့သို့ရောက်သောအခါညီအစ်ကိုတို့သည်ကြည်ညိုသောစိတ်နှင့်ငါတို့ကိုလက်ခံကြ၏။နက်ဖြန်နေ့၌ပေါလုသည်ငါတို့နှင့်တကွယာကုပ်ထံသို့ဝင်လျှင်၊သင်းအုပ်အပေါင်းတို့သည်စည်းဝေးကြ၏။ပေါလုသည်ထိုသူများကိုနှုတ်ဆက်ပြီးလျှင် မိမိသည်ဓမ္မဆရာအမှုကို ဆောင်ခြင်းအပြင်ဘုရားသခင်သည်တပါးမျိုးသားတို့တွင် ပြုတော်မူသမျှတို့ကိုတေချာစွာ ထုတ်ဖော်ပြသလေ၏အငယ်20မှ25ထိုသူတို့သည်ကြားလျင်ဘုရားသခင်ဂုံတော်ကိုချီးမွမ်းကြ၏ပေါလုအားလည်းငါတို့ညီယုံကြည်သောယူဒလူဘယ်နှတောင်းရှိသည်ကိုတင်သည်သိမြင်၏ထိုသူအပေါင်းတို့သည် ပညာတရားဘဲ၌စိတ်အားကြီးသောသူ ဖြစ်ကြ၏တပါးမျိုးသားတို့တွင် နေသောယူဒလူအပေါင်းတို့သည်သူငယ်တို့အားအယေပြားလှီးခြင်းကို မပေးရကြရှေးထုံတန်းတိုင်းမကျင့်ရကြဟုတင်သည်ဆိုလျက်သူတို့သည် မောရှေတရားကိုစွန့်စေခြင်းငှာဆုံးမဩဝါဒပေးတတ်သည်ကိုဤလူတို့သည်တည်င်းကြားကြပြီတို့ဖြစ်၍အဘယ်သို့ပြုအပ်မည်နည်းလူအပေါင်းတို့သည် မစုဝေးဘဲမနေနိုင်ရာသင်ရောက်ကြောင်းကိုကြားသိကြလိမ့်မည်ထိုကြောင့်အကျွန်ုပ်တို့ဆိုသည့်အတိုင်းပြုပါလောတစ္ဆာဂတိပြုပြီးသော လူလေးယောက်သည်အကျွန်ုပ်တို့တွင်ရှိ၏ထိုသူတို့ကိုယူ၍သူတို့နှင့်တကွစင်ကြယ်ခြင်းကိုပြုလျက်သူတို့ခေါင်းရိတ်ခြင်းစရိတ်ကိုပေးပါလော့ထိုတို့ပြုလျင်လူအပေါင်းတို့သည်မိမိတို့ကြားသောတည်င်းစကားမမှန်သည်ကို၎င်း သင်သည်ကိုယ်တိုင်ပညတ်တရားကိုစောင့်ရှောက်၍ကျင့်နေသည်ကို၎င်းသိရကြလိမ့်မည်။ယုံကြည်ခြင်းသို့ရောက်သောတပါးအမျိုးသားတို့မူကား၊ထိုသို့သောတရားကိုမကျင့်မစောင့်ဘဲလျက်၊ရုပ်တုရှေ့မှာပူဇော်သောယဇ်ကောင်ကို၎င်း၊အသွေးကို၎င်း၊လည်ပင်းကိုညှစ်၍သတ်သောအရာကို၎င်း၊မတရားသောမေထုန်ကို၎င်းရှောင်စေခြင်းငှါသာငါတို့သည်စီရင်၍ကြားလိုက်ခဲ့ပြီဟု ဆိုကြ၏။ အငယ်26မှ30ထိုအခါပေါလုသည်ထိုသူတို့ကိုခေါ်၍နက်ဖြန်နေ၌သူတို့နှင့်တကွစင်ကြယ်ခြင်းကို ပြုပြီးမှဗိမာန်တော်သို့ဝင်၍သူတို့အတွက်အတီးချာပူဇော်တကာပြုအပ်သောအချိန်တည်းဟုသောစင်ကြယ်ခြင်းကိုပြုအပ်သောနေ့ရက်စေမိအချိန်ကို ကြားပြောလေ၏ထိုခုနှစ်ရက်ဆေးလူသောအခါအာရှိပြည်မှလာသောယူဒလူတို့သည် ဗိမာန်တော်၌ပေါလုကိုမြင်လျှင်၊စုဝေးသောလူအပေါင်းတို့ကိုတိုက်တွန်းနှိုးဆော်၍၊ဣသရေလလူတို့၊ကူမကြပါ။ဤသူကားငါတို့အမျိုးနှင့်ပညတ်တရားကို၎င်း၊ဤအရပ်ဌာနကို၎င်း၊ခပ်သိမ်းသောအရပ်တို့၌ဆန့်ကျင်ဘက်ပြု၍လူအပေါင်းတို့အားဆုံးမဩဝါဒပေးသောသူဖြစ်ပါ၏။ထိုမျှမကဟေလသလူတို့ကိုဗိမာန်တော်ထဲသို့သွင်း၍ဤသန့်ရှင်းရာဌာနတော်ကိုညစ်ညူးစေပြီတကားဟု ဟစ်ကြော်၍ပေါလုကိုဖမ်းဆီးကြ၏အထက်ကမြို့ထဲ၌ပေါလုနှင့်အတူတရောဖိန်အမည်ရှိသောအေဖက်မြို့သားတယောက်ကိုမြင်ကြသည်ဖြစ်၍ထိုသူကိုပေါလုသည်ဗိမာန်တော်ထဲသို့တွင်းသည်ဟုထင်မှတ်ကြ၏တမျိုးလုံးယုံရင်ခံပြန့်ဖြစ်လျက်လူများတို့သည် ပြေးလာ၍စီဝေးကြလျက်ပေါလုကိုကန်ယူ၍ဗိမာန်တော်ပြင်သို့ဆွဲငင်ပြီးမှတခဏချင်းတကားများတို့ကိုပိတ်ထားကြ၏ အငယ်31မှ36ပေါလုကိုတတ်မည်ဟု အားထုတ်ကြသောအခါယေရုရှလင်မြို့တစ်မြို့လုံးမငြိမ်မသက်ယုံရင်ခန့်မျှဖြစ်သည်ဟုလူတစ်ထောင်ကိုအုပ်ချုပ်သောစစ်သူကြီးသည်တရင်ကြားလျင်စစ်သူရဲများနှင့်တတ်မှုတို့ကိုအလင်းမြန်ခေါ်၍ထိုသူတို့ရှိရာသို့ဆင်းပြေး၏ထိုသူတို့သည်စစ်သူကြီးနှင့်စစ်သူရဲတို့ကိုမြင်လျင် ပေါလုကိုမရိုက်ဘဲနေကြ၏ထိုအခါစစ်သူကြီးသည်အနီးသို့ရောက်၍ ပေါလုကိုကန်ယူပြီးလင်တန်ကြိုးနှစင်းနှင့်ချီခြေဟုစီရင်၍ဤသူသည်အဘယ်သူနည်းအဘယ်မှုကို ပြုမိသည်နည်းဟု မေးစစ်လေ၏လူအစုဝေးတဲ့၌အတီးတီအခြားခြားဟစ်ကြော်၍အတန်များသောကြောင့်စစ်သူကြီးသည်အမှန်ကိုမသိနိုင်သဖြင့်ပေါလုကိုရဲတိုက်ထဲသို့ဆောင်သွားစေခြင်းကစီရင်ပြန်လေ၏လူများတို့သည်ပြင်းထန်သောကြောင့်လှေကားပေါ်သို့ရောက်သောအခါ စစ်သူရဲတို့သည်ပေါလုကိုချီပွေ့၍ဆောင်ရကြ၏။သူ့ကိုထုတ်လော့ဟု လူများအပေါင်းတို့သည်ဟစ်ကြော်လျက်လိုက်ကြ၏။ပေါလုသည်ရဲတိုက်ထဲသို့ဝင်လုသောအခါ၊အကျွန်ုပ်သည်ကိုယ်တော်နှင့်စကားပြောရပါမည်လောဟုစစ်သူကြီးအားမေးလျှင်၊စစ်သူကြီးက၊သင်သည်ဟေလသစကားကို ပြောတတ်သလော။သင်သည်အထက်ကပုန်ကန်၍ ဓမြလေးတောင်တို့ကိုတောသို့ခေါ်သွားသောအေဂုထုလူဖြစ်သည်မဟုတ်လောဟုမေး၏ပေါလုကလည်းအကျွန်ုပ်သည်ကိလိကိပြည်တာရှုမြို့၌မွေးဖွားသောယူဒလူဖြစ်ပါ၏အကျွန်ုပ်နေသောမြို့ကားတာမညမြို့မဟုတ်ဤသူတို့အားအကျွန်ုပ်ပြောရသော အခွင့်ကိုပေးပါ အကျွန်ုပ်ပန်ကြားပါသည်ဟုဆို၏စစ်သူကြီးသည်အခွင့်ပေးသည်ဖြင့်ပေါလုသည်လေကားမှရပ်၍ထိုလူတို့အားမိမိလက်နှင့်အမှတ် ပေးလေ၏။သူတို့သည်အလွန်တိတ်ဆိတ်စွာနေကြသောအခါ၊ဟေဗြဲဘာသာအားဖြင့်မြွက်ဆိုလျက်